အခန်းကြီး3အငယ်1မှ9ပရောဖက်ဟာဘကုဤပတနာစကားကြီးဟုသော ရှိကျော်နှုတ်တည်ခြင်းအိုထာဝရဘုရားအကျွန်ုပ်သည်ကိုရောဤဗျာဒိတ်တော်တန်ကိုကြား၍ကြောက်ရွံ့ပါပြီ။အိုထာဝရဘုရားယခုနှစ်များအတွင်းတွင် အမှုတော်ကို ပြုပြင်တော်မူပါ။ယခုနှစ်များအတွင်းတွင်ထင်ရှားစေတော်မူပါ။အမျက်ထွက်တော်မူတော်လဲ ကရုဏာတရားကို အောက်မေ့တော်မူပါ။ဖျားသခင်သည်တေမန်မြို့မှ၎င်းတန်ရှင်းသောဖျားသည်ပါရန်တောင်မှ၎င်းကြွတော်မူ၏ဘုံတော်သည်မိုးကောင်းကင်ကို ဖုံးအုပ်လျက်မြေကြီးသည်ဂုံတရေတော်နှင့်ပြည့်စုံလျက်ရှိ၏အစင်းရောင်တော်သည်နေရောင်ကဲ့သို့ဖြစ်၏လက်တော်မှရောင်ချီသည်ထွက်၍ဘုံအာနုဘော်တော်ကိုကွယ်ကာလေ၏ရှေ့တော်၌ကာလနာဘေးသည်တွား၍ ပူလောင်ခြင်းဘေးသည်ခြေတော်ကိုခြံရံလျက်ရှိ၏ရက်၍မြေကြီးကိုတိုင်းတော်မူ၏ကြီးရှု၍လူမျိုးတို့ကိုတုန်လှုပ်စေတော်မူ၏အစဉ်အမြဲတည်သောတောင်တို့သည်ကျိုးပဲ့၍ထာဝရကုန်းရိုးတို့သည်ညွတ်ကြ၏ထာဝရလမ်းတို့ကိုကြွတော်မူ၏ကုရှံပြည်၌တဲတို့သည်ဆင်းရဲခံခြင်းမိဒရန်ပြည်၌ကလကာတို့သည်လှုပ်ရှားခြင်းကိုငာမြင်၏ အငယ်၈မှ၁၉အိုထာဝရဘုရားကိုရိုဒီကဲတင်ရာမြင်းရထားတို့ကိုစီးတော်မူမိအကြောင်းမြစ်တို့ကိုအမျက်ထွက်တော်မူသလိုမြစ်များတစ်ဖက်၌စိတ်ထတော်မူသလိုပင်လယ်ကိုရန်ညှိုးဖွဲ့တော်မူသလိုကိုရိုဒီအမျိုးအနွယ်တို့၌ထားတော်မူသောတစ္ဆာဂရိရှိသည့်အတိုင်းလေးလက်နှင့်တော်ကို ထုတ်ပြတော်မူ၏မြေကြီး၌မြစ်တို့ကို ပေါက်စေတော်မူ၏ တောင်တို့သည်ကိုယ်တော်ကိုမြင်၍တုန်လှုပ်ကြပါ၏။လျှံသောရေသည်လွှမ်းမိုးပါ၏။ပင်လယ်သည်အော်ဟစ်၍လက်ကိုချီပါ၏။နေနှင့်လသည်မိမိတို့နေရာ၌ရပ်၍နေပါ၏။သူတို့အလင်း၌မြှားတော်တို့သည်သွား၍၊သူတို့ရောင်ခြည်၌လှံတော်သည်လည်းလျှပ်စစ်ပြတ်ပါ၏။အမျက်တော်ထွက်လျက်တပြည်လုံးချီသွား၍ ဒေါသစိတ်နှင့်လူအမျိုးမျိုးတို့ကိုနင်းနယ်တော်မူ၏။ကိုယ်တော်၏လူတို့ကိုကယ်တင်ခြင်း၊ကိုယ်တော်ပေးတော်မူ၍ဘိသိက်ခံသောသူတို့ကိုကယ်တင်ခြင်းအလိုငှါထွက်ကြွတော်မူ၏။အဓမ္မလူ၏အိမ်၌ဦးခေါင်းကိုနှိပ်စက်၍၊မူလအမြစ်ကိုလည်ပင်းတိုင်အောင်ပယ်ရှင်းတော်မူ၏။ဗိုလ်မင်းတို့၏ဦးခေါင်းကိုမြှားတော်တို့နှင့် ထုတ်ချင်းခပ်ထိုးတော်မူ၏။ထိုသူတို့သည် အကျွန်ုပ်တို့ကို လွင့်စေခြင်းငှါလေပြင်းမုန်တိုင်းကဲ့သို့တိုက်ကြပါ၏။ဆင်းရဲသားတို့ကိုအမှတ်တမဲ့ကိုက်စားမည့်အကြံရှိသကဲ့သို့ဝမ်းမြောက်ကြပါ၏။ကိုယ်တော်သည်မြင်းတော်များကိုစီး၍ရေဟုန်းဟုန်းမြည်သောပင်လယ်အလယ်သို့ချီသွားတော်မူ၏။ဗျာဒိတ်တော်သံကိုငါကြားသောအခါရင်၌လှုပ်ရှားခြင်း၊မေးခိုင်ခြင်း၊အရိုးဆွေးမြေ့ခြင်း တကိုယ်လုံးတုန်လှုပ်ခြင်းရှိ၏အကြောင်းမူကားအမှုရောက်သောနေ့လှုပ်ကြံသောသူသည်ငါ၏လူမျိုးကိုတိုက်လာသောနေ့တိုင်အောင်ငါသည် နေရရမည်တင်မောတဖန်းပင်မပွင့်ရစပြစ်ပင်မတိရတန်လွင်ပင်၏ကျေးဇူးကို မျှော်လင့်၍မခံရလေတို့သည်အတိနံကိုမပေးရတိုးချံ၌တိုးကုန်၍တင်းကုန်၌နွားမရှိရသို့တော်လည်းသာရဖျား၌ ငါဝမ်းမြောက်၍ငါကိုကယ်တင်တော်မူသောဘုရားသခင်ကို အမိပြုလျက်ရှင်လန်းမည်အရှင်ထာဝရဘုရားသည်ငါ၏အစွမ်းတတ္တိဖြစ်တော်မူ၏ငါခြေကိုတမင်ခြေကဲ့သို့ဖြစ်စေ၍ငါ၏မြင့်ရအရက်ပေါ်မှာငါကိုနေရာချတော်မူမည်ပရောဖက်ဟာဘကုစီရင်ရေးထားသောအနာဂတ်ကြံပြီး၏